ခုတနည်းဝန်ခံသွားတဲ့အတိုင်းမဲ့ခင်ရှိပါအကျင့်တရားမပွားလို့ရှိရင်တန်တရားစပ်ပုံနဲ့မဲ့ခင်ရှိပါအကျင့်တရားပွားလို့ရှိရင်တန်တရားပြတ်ပုံလေးတွေစာရင်းနဲ့လက်တွေနှစ်ခုပေါင်းစပ်ပြီးတော့ဖြည့်ရှင်းကြပါမယ်ခုတနည်းဝတ်သုံးပါးရှိပုံပြောသွားပါတယ်ဝတ်သုံးပါးကစိတ်ကိလေသာဝနှစ်ကမ္မဝနဲ့ သုံးဝိပါကပေါ့အဲ့ဒါလေးတွေကိုပထမဆုံးခေါင်းစဉ်ပြောပြပြီးတော့တစ်ခုချင်းတစ်ခုချင်းအတိတ်ပဲအရာကောက်တွေပြပြီးပြောမှပို့ပြီးတော့ဒီဒေသနာနားလည်ဖို့ရှိပါတယ်အဲ့ဒီသုံးမျိုးတည်းကကိလေသာဝတ်ဆိုတာဟာအဝိဇ္ဇာတဏှာဥပါဒာဒီသုံးမျိုးကိုကိလေသာဝတ်လို့ခေါ်ပါတယ် အဲ့ဒီအဝိဇ္ဇာတဏှာဥပါဒံခေါ်တဲ့ကိလေသာကိုသုံးယူတဲ့ကအဝိဇ္ဇာဆိုတာကတော့သစ္စာလေးပါးအမှန်တရားကိုမသိတာပါပဲတနည်းအားဖြင့်ကြောင်းမြန်ဆန့်ကျင်တဲ့သိနေတာကိုအဝိဇ္ဇာလို့ခေါ်ပါတယ်သစ္စာလေးပါးကိုအမှန်တိုင်းမသိအလွဲတွေသိတယ်လို့ဆိုရမှာသစ္စာလေးပါးဆိုတာကတော့ဒီကောကကြာဝနာမှာရှိကြတဲ့အတိုင်း ဒုက္ခသစ္စာဆင်းရဲမှန်တရားဒုက္ခသမုဒယသစ္စာဆင်းရဲခြင်းကြောင့်မှန်တရားဒုက္ခនិရောဓသစ္စာဆင်းရဲခြင်းရာမှန်တရားနဲ့အဲ့ဒီငြိမ်းရာသူရောက်ကြောင်းအကျင့်မှပေါ့လေမေဃသစ္စာအမှန်တရားအဲ့ဒီမှန်တရား၄ပါးကိုပြောပါတယ်အဲ့ဒီသစ္စာ၄ပါးတွေကဒုက္ခသစ္စာဆိုတာအလွယ်ဆုံးပြောရလို့ရှိရင်တော့မိမိတို့တစ်ခုလုံးဟာဒုက္ခသစ္စာပဲ အဲ့ဒီဒီကုလုံးလည်းကဇဝ၆ပါးမှာဖြစ်ပြနေတဲ့ယုံနာတရားတွေပေါ့ဒီဒီကမြင်တဲ့အခါမှာသိကြဖြစ်ပေါ်သွားတဲ့ယုံနာတရားတွေနားကြားတဲ့အခါနှာခေါင်းအနားတွေကရှားစားပြီးတဲ့အခါကိုယ်ကထိတွေ့တဲ့အခါသိကုစဉ်းစားကြံပြီးတဲ့အခါမြေတောင်လေးခတ်တာလေးမျက်လုံးပြည့်တာဖွင့်လာအစပါဘူးကိုယ်တွေကဖြစ်ပြတဲ့မြတ်အကြောင်းလိုက်ဆိုင်ဖြစ်ပြတဲ့မြတ်ယုံနာတရားတွေဟာအဲ့ဒါဒုက္ခတိစာရှင်းရမှတရားတွေပဲ အဲ့ဒီတရားတွေကိုသူတို့ဖြစ်တဲ့မှာလိုက်ပြီးတော့မမလို့ရှိရင်ဒုက္ခမှမသိဘူးအဲ့ဒီလိုရေရေဒုက္ခမှမသိတာဆိုတော့အပฏิပတိအဝိဇ္ဇာလို့ခေါ်တယ်။မြတ်စွာဘုရားကအဲ့ဒီဟာကြီးကဆင်းရဲတရားကြီးလို့ဟောထားတာကိုဆင်းရဲမှမသိရုံဟုတ်ရောင်းမြန်နေနေသိတယ်။ရောင်းမြန်ကဘယ်လိုလဲဆိုတော့အဲ့ဒါကြီးချမ်းသာလို့ထင်တာ။ကောင်းတယ်လို့ထင်တာ မြင်ရတာချမ်းသာတယ်ကြားရတာချမ်းသာတယ်နားရတာသိရသိရတာအကုန်လုံးချမ်းသာတယ်လို့ထင်တာအဲ့ဒါမိစ္ဆာပฏิပတ်တိအဝိဇ္ဇာခေါ်တယ်လွဲခါတဲ့လမ်းပေါ့လမ်းကြောင်းလောက်သွားတယ်အမှန်တိုင်းမသိဘူးခေါ်တယ်အဲ့ဒါတွေကိုအမှန်တိုင်းမသိလို့ရှိရင်အကောက်ရှင်တာပဲအကောက်ရှင်မှာတော့သာယာကြီးကောင်းတာတွေလည်းပဲနင်းနေတယ်ကြားနေတယ်နားနေတယ်စားနေတယ်ထိနေတယ်အကောက်တွေကြီးပဲတောင်းတာပါလေ အဲ့ဒီတောင်းတတာတဏှာခေါ်တယ်။ဒါလူကျင်လို့အဲ့ဒီအာယုလေးတွေအာယုကောင်းလေးရပြီဆိုရင်စိတ်ဝင်စားပြီးတော့ตายရတော့တာပဲမလွတ်တော့ကောင်းတာလေးငင်းငင်နေနေတော့တာပဲကောင်းတာလေးလည်းကြားကြားနေနေတော့တာပဲနိုင်ရင်စားရင်ရှိရင်ရှိနေတော့တာပဲလက်မလွတ်တော့အဲ့ဒီตายရဆွဲလန်းတာကိုသဏ္ဍာဥပါဒံလို့ခေါ်ပါတယ်ဒီနေရာဌာနမှာတဏှာနဲ့တဏှာဥပါဒံ နှမျိုးခွဲထားတယ်သူတို့နှစ်ဦးဟာလူကြီးနာရည်တည်တယ်ဘာဖြစ်လို့ခွဲထားတယ်လို့မလူချမ်းသာတယ်လို့လေ့လာတတ်ကြတယ်တဏှာကတော့အားနေတဲ့တဏှာကိုပြောပါတယ်အားနေတဲ့လောဘကိုတဏှာလို့ခေါ်ပါတယ်အားများတဲ့တဏှာကိုတော့ဥပါဒလို့ခေါ်ပါတယ်သင်္ကြန်ဥပမာနဲ့ပြောရမယ်ဆိုလို့ရှိရင်တော့တဏှာအရာဝတ္ထုတစ်ခုကိုလက်လှမ်းပြီးတော့ယူတဲ့အခါမျိုးမှာ အဲ့ဒီအရာဝတ္ထုကြီးရောက်အောင်လက်လှမ်းနိုင်တူတယ်ဥပါယကတော့လက်လှမ်းပြီးပြီးတော့ဆောက်ထားတယ်အဲ့ဒီအရာဝတ္ထုကိုဆောက်ထားတာနဲ့လက်တွေ့အနေနဲ့ပြောရလို့ရှိရင်တော့သာယာတွေ့တဲ့အခါကြီးစိတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအခါကြီးနားထောင်နေတာတဏှာပဲနားထောင်နေလို့အဲ့ဒီအတန်လေးကြီးပြတ်သွားမှာပေါ့ဆိုရင်အဲ့ဒီထဲမှာစွဲနေတယ် စိတ်ဝင်စားပြီးတော့စွဲနေတယ်အဲ့ဒါဥပါဒနာအဲ့ဒီကုဏဒဝိတဘကပေါ်လာတဲ့အာယုန်ကိုသူတို့ဖြည့်ဆည်းလိုက်ပြီးတော့မရှိတော့အမှန်တိုင်းယုံနာရလို့မသိဘူးကြောက်ကြိုးဆက်ပုံမသိဘူးမြဲသိရသဘောပဲဆိုတော့မသိမသိတော့လွဲမှားတဲ့အယူဆတွေလည်းဖြစ်သွားတာဖြစ်ပုံကတော့ငါကမြင်နေမြင်တာကငါငါကကြားတယ်ကြားနေတာကြီးကငါပဲ ငါကနံသွားတယ်နန္ဒီကနန္ဒာရိယငါပဲငါကအရသာရိခံတယ်အရသာရိခန္ဓာငါပြီပဲငါကသိတွေ့သွားတယ်သိတွေ့နေတာငါပဲငါသိကုသစ္စာကြံကြည့်နေတယ်သိကုသစ္စာကြံကြည့်နေတာငါပဲဆိုတာငါလောကြီးငါလေးတကောင်အနေနဲ့ပေါ့လေအဲ့ဒါကိုထပ်တာဒါလွယ်ပါတယ်ကျွဲလောက်မှုလို့ခေါ်ပါတယ်သိကြည့်ရတာလို့ခေါ်ပါတယ်အဲ့ဒီလိုဒုက္ခသစ္စာတိုင်းရဲ့တရားတွေပေါ်မှာ အမှန်တမ်းသိတဲ့အဝိဇ္ဇာအကောင်းကြီးရှင်ပြီးတော့တာယာတောင်းတဲ့သဏ္ဍာန်နဲ့ဆွဲလာမှုတာယာဆွဲလာမှုမြင်မဆွဲလာမှုဥပါဒံဖြစ်ဖြစ်သွားပါတယ်တို့တူဒုညတိစာခေါ်တဲ့ဒုက္ခဖြစ်ခြင်းအကြောင်းအမှန်တရားပေါ်မှာလည်းပဲဒုက္ခဖြစ်ခြင်းအကြောင်းပဲလို့ယူယူမသိတဲ့အဝိဇ္ဇာနဲ့ဒုက္ခဖြစ်ခြင်းအကြောင်းကိုပဲချမ်းသာခြင်းအကြောင်းရုံးရဆန်းခြင်းနဲ့ယူဆတာအဲဒါလည်းအဝိဇ္ဇာခေါ်ပါရဲ့ ဒီတော့နိရောဓသစ္စာခေါ်တဲ့ဒုက္ခသင်္ခေယနိဗ္ဗာန်ကိုလည်းပဲအမှန်တည်းမသိတဲ့အဝိဇ္ဇာအမှန်တည်းမသိတဲ့အပြင်နိရောဓဆိုတာယုံနာနေချုပ်သွားတာပဲယုံနာနေချုပ်သွားတာယုံနာနေမရှိတာယုံနာနေမရှိဘူးဆိုရင်ကိုယ်လူရှိတဲ့ဟာကြီးမမြင်ရမကြားရမနားရမစားရမရှိမတည့်ရမကြံကြည်ရတော့ဘူးချမ်းသာကြီးကြောက်ဆုံးသွားပြီနိဗ္ဗာန်ဆိုတာအတေးကြီးဒီပါတာပဲလို့ နိဗ္ဗာန်မကောင်းတဲ့အနေနဲ့ကိုရောက်နေဒီလိုလွဲဖားတဲ့အတိအကျပေါ့ဆက်ကျင်လို့လောက်တာဒီဒီလိုလားပြစ်တာကမှလည်းပဲအဝိဇ္ဇာသင်္ကြန်မျိုးဖြစ်သွားတယ်သူတို့ကတော့တကယ်ချမ်းသာအဖြစ်ကြီးကိုချမ်းသာအရှင်မမတိတဲ့အပြင်တကယ်ဆင်းရဲကြီးပဲလို့ရောက်နေတယ်လို့ယူဆလိုက်တာဒီတော့နိဗ္ဗာန်ရောက်ကြောင်းအကျဉ်းကောင်းဖြစ်တဲ့နဂတိစ္ဆာကိုချမ်းသာ လွတ်ကင်းအကြောင်းချမ်းသာရခြင်းအကြောင်းပဲလို့ရိုးရိုးမသိဘူးအပတိပါတိဝိဇ္ဇာခေါ်တယ်။ချမ်းသာရောက်ခြင်းရဲ့အကြောင်းကိုပဲဆင်းရဲလို့ဆင်းရဲရခြင်းအကြောင်းအတိအကျသိဖို့ရာအတွက်ပြင့်နေတဲ့အကျင့်ပဲလို့မကောင်းတဲ့အကျင့်ပဲလို့ဒီလိုပြောနေဆိုင်နေပြီးသားမိတ္တပတိပါတိဝိဇ္ဇာအဲဒီလိုသစ္စာလေးပါးအမှန်တရားပေါ်မှာအမှန်တိုင်းမသိအလွဲချော်ကြီးကြောင်းမြန်ဆိုင်နေတဲ့ပြီမှာတော့ဘဝကြီးကို

အဲလိုကြံပြီးတဲ့အခါမှာအာယုန်ဉာဏ်သိခါရခေါ်တဲ့စိတ်ထားမတတ်လို့ရှိရင်သူ့ပိုင်းနဲ့တည်ပြီးတော့အပိုင်ရှိလို့ရအဘိဓါလို့ဆိုတာဖြစ်တာပဲသူတတူတည်ပြက်တည်လို့ရဇာဘာလာရှိတာဖြစ်တာပဲကောင်းလာလို့ကောင်းလို့မရဆိုးလာလို့ဆိုးရမရလုံးတမဟာရင်အလကားကြီးနဲ့ဆိုးတဲ့အယူဆလွဲမှားမှုတွေဖြစ်တာပဲမနောကံကြီးမြောက်သွားပြီအဲဒီလိုမနော မနောဒုစရိုက်ကံကြီးမြောက်သွားလို့ရှိရင်လည်းသတိဒုစရိုက်ကံကြီးနဲ့မြောက်ဖို့ဖြေရှားနေတာမမှန်တာကိုယ်ဘဝကောင်းစားရေးအတွက်မမှန်တာပြောမယ်ဘုဒ္ဓစကားပြောမယ်ကျန်ကျန်တန်တာပြောမယ်အိဗေမရှိတဲ့စကားကြီးပြောမယ်အဲဒီလိုဆိုလို့ရှိရင်သတိဒုစရိုက်၄ပါးအကုသိုလ်ကံကြီးမြောက်သွားတာပဲပစီဒုစရိုက်ကြီးမြောက်သွားလို့ရှိရင်လည်းကာဒုစရိုက်ကြီးလည်းပဲဖြစ်နိုင်တာပဲ သူတချို့ကိုဒေါသအလိုလိုက်ပြီးတော့ညှင်းဆဲတပ်ဖြတ်မှုဒါတွေလည်းဖြစ်နေတာပဲသူပိုင်ပစ္စည်းကိုမတရားယူမှုကာကံနဲ့မြောက်သွားနေတာပဲကိုမပိုင်တဲ့ကာမကိစ္စတွေမှာလည်းပဲလွယ်လွယ်ကာမကြီးဖြစ်ချင်းဖြစ်ချင်းတော့တာပဲအဲ့ဒါလို့ဆိုလို့ရှိရင်ကာတိစိတ်၃ပါးအကုသိုလ်ကံနဲ့ပဲမြောက်တယ်အဲ့ဒီလိုအကုသိုလ်ရှင်တဲ့ပုဂ္ဂိုလ်တွေဟာပုဂ္ဂိုလ်ရဲ့တဏ္ဍာမှာ လဲပတ်ပြီးတော့ဖြစ်တာဘုလို့သူ့ကိုကမ္မဝတ္တလို့ခေါ်ပါတယ်ဒီမိသားကိုမကင်းသေးလို့ရှိရင်ယောနိတော်မနတိကာရစိတ်ထားဖြောက်တော့ခုနကုသကံကြီးလည်းဖြစ်ကြတယ်အဲဒီကုသကံကြီးကသူများဖြစ်သေးကိုအပိုင်ရှိလို့တဲ့အဘိဓါရဲ့ဆန့်ကျင်တဲ့ပေါ်သူကပေးခြင်းနဲ့ကမ်းခြင်းနဲ့ကူးခြင်းနဲ့သူတို့ကို မြတ်တာတယ်မေတ္တာထားတယ်ကရုဏာထားတယ်ကောင်းလာလို့ရင်ကောင်းလို့ရတတ်တယ်ဆိုးလာလို့ရင်ဆိုးရရတတ်တယ်ဆိုတဲ့အယူဆတယ်မှန်သွားတော့တာပဲအဲ့ဒါသူစိတ်ရဲ့မနောကံဖြစ်သွားတာပေါ့ပြီးတော့ဝစီသုစရိုက်ကံလည်းပဲကုသကံလည်းပဲမြောက်တတ်ပါတယ်မြောက်ပုံကတော့ပြောရရှိလို့ရှိရင်လည်းမှန်မှန်ကန်ကန်ပြောလို့ပြီးတော့သိစာရေးစကားပြောလို့ ရင်ကျေးကျေးတိမ်တိမ်ဝိုးဝိုးပြောလို့ပြောရှိတဲ့စကားပြောလို့အဲ့ဒါလိုပြောလို့ရှိရင်မရှိသိစရာသိဒုက္ခကြီးမြောက်နေပါတယ်နှုတ်မူရာလေးတန်ရှင်းတယ်လို့ထို့သူကိုမူရာလေးတွေလည်းပဲတန်ရှင်းလာတတ်ပါတယ်တန်ရှင်းပုံကတော့ကုရှင်းသာတရားကတော့သက်ရှိတတ္တဝါတွေကိုမတတ်ဖြတ်ဘူးတတ်ဖြတ်ခြင်းမှရှောင်ကျင်းလာတယ်ပြီးတော့သူဝိပ္ပစီကိုလည်းပဲမတရားမယူဘူး မတရားယူခြင်းမှလည်းပဲလက်ရှိလက်တိတဲ့ဆောင်သွင်းလာတယ်။ကိုယ်မပိုင်တဲ့ကာမကိစ္စတွေမှလည်းပဲလွဲပါးစွာမကြည့်ကြည့်နဲ့မကြည့်ခြင်းကိုယ်ပိုင်တဲ့ဟာမျိုးတွေရှင်းလာတယ်။အဲဒီခါကျတန့်ရှင်းတဲ့ကိုယ်မူရာပေါ့ကာသုစိတကုသိုလ်တရားတွေဖြစ်နေပါလား။ကုသိုလ်ကံတွေဖြစ်နေပါလား။အဲဒီကုသိုလ်တရားတွေဟာယောနိသမနတိကာရခေါ်တဲ့စိတ်ထားဖြောင့်ခြင်းတဲ့ပုဂ္ဂိုလ်တွေမှာဖြစ်နေတတ်ပါတယ် အဲဒီလိုသူစိတ်7ပါးအကုသိုလ်ကံကြီးနဲ့သူစိတ်7ပါးကုသိုလ်ကံကြီးဟာဘယ်လိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာကြလဲလို့ဆိုတော့ခုနအဝိဇ္ဇာတနာဥပါဒံခေါ်တဲ့ကိလေသာကိုအကြောင်းပြုပြီးတော့ဖြစ်လာတာအကုသိုလ်ကံကြီးကဘာတွေအကျိုးပေးမလဲလို့ဆိုတော့အပယ်အကျိုးပေးပါလေအပယ်မှာသွားပြီးတော့ဘဝတိဖြစ်ရတယ်ကုသိုလ်ကံကြီးက

သင်္ခါရအကြောင်းတိုက်ဆိုင်လို့ဖြစ်နေတဲ့တရားတွေဟုတ်ပါလားဒီတရားတွေဟာဖြစ်ပြီးတော့ဖြစ်တဲ့အတိုင်းကျူးလွန်နေပဲနဲ့ဖြစ်ပြသွားတာပဲဒီလိုဖြစ်ပြသွားတဲ့တရားကနောက်ဘဝဘယ်လိုလုပ်ပြီးတော့အကျိုးပေးနေသလဲလို့ဒီလိုပဲသိထားကြရပါပဲဒီနေရာဌာနမှာစေတနာနှမျိုးကိုဖွဲ့ပြီးတော့ပြောကြတယ်ဟောအဲ့ဒီစေတနာက သဟဇာတစေရနာနဲ့နာမကိကကမ္မစေရနာလို့ခေါ်ပါတယ်သဟဇာတစေရနာဆိုတာအကုသိုလ်ဖြစ်တဲ့အခါမှာအကုသိုလ်စိတ်နဲ့ရှင်တွဲပြီးတော့ဖြစ်ရတယ်လှုပ်ဆော်ရဲ့စေရနာကိုအဲဒါသဟဇာတစေရနာလို့ခေါ်ပါတယ်အဲ့ဒီစေရနာလေးဟာသင်္ခါရဒုစရာရဖြစ်ပြီးတော့ပြတ်သွားလို့လည်းပြီးပြီးပြောက်ပြီးတော့မဟုတ်ခဲနဲ့နောက်တစ်ချိန်ပါပေါ့လေမကောင်းကျိုးပေးဖို့ရာအတွက်သတ္တိဖြစ်ကလေးပေါ့အဲ့ဒီသတ္တိဖြစ်ကလေးကို နန္ဒဂရိကကာမစေတနာလို့ခေါ်တယ်ထို့အတူကုသိုလ်ပြုတဲ့အခါမျိုးမှာလည်းပဲကုသိုလ်စိတ်နဲ့ရှင်တွဲပြီးတော့တဘာနဲ့ပါနေတဲ့သာသနာစေတနာဆိုတာရှိတယ်နောက်တစ်ချိန်မှာဖွင့်လာလို့ရှိရင်သိရပါမှာအကျိုးပေးဖို့ရတဲ့တတိစိတ်ကလေးကျမ်းနေတယ်အဲဒီတတိစိတ်ကလေးကိုနန္ဒဂရိကကာမစေတနာလို့ခေါ်တယ်လောကီဘုံမှာလေးနဲ့ရှင်းပြပြီလောကမှာမိသားစုဆိုတာရှိတယ်အဲဒီမိသားစုဆိုတဲ့ မိသားစုရဲ့မှာတက်ချက်မြင့်မြတ်ဖခင်ဆိုရပါစို့အဲဒီဖခင်ဟာသူ့တဲ့ခြင်းဒီကာလမှာဆရာဌာနတိုင်းတက်ချက်မြင့်မြတ်ရှိညာနဲ့လည်းဝန်စားနဲ့လူဆက်ဆံရေးလည်းပဲကောင်းတယ်ကိုကိစ္စဒီကိစ္စတွေမှာလည်းပဲပါဝင်ဆောင်ရွက်တယ်သူပါဝင်ဆောင်ရွက်တဲ့ကိစ္စတွေမှာအကုန်လုံးချောမောတာနောက်တစ်ချိန်မှာအဲ့ဒီဖခင်ကွယ်တော်သွားရင်ကျန်တဲ့မိသားစုမှာ အခင်ရှင်နေပေါ့ကျမ်းတယ်သူအပြင်သာသမီတွေမှာကျမ်းတယ်သာသမီတွေနဲ့ပတ်သက်လာလို့ရှိရင်ဒီကလေးကဒီသားဒီသမီးကတော့မှာပေါ့သူဖခင်ကဘယ်လိုကိုဖခင်အရှိန်ဟာသာသမီတွေမှာဒီမှာကြံပြီးတော့စကားပြောကြတာသူကဖခင်ကတော့မရှိတော့ဘူးဒါပေမဲ့သာသမီတွေမှာဖခင်အရှိန်ကျမ်းနေတယ်အရှိန်အရှိန် ဒါလိုပဲသာသနာပြေနာဆိုတာကဖတ်လို့နဲ့ဆက်ရက်တဲ့ဖတ်လို့နဲ့သူပါရဲ့သူရဲ့အချိန်ကဖတ်လို့ရဲ့အချိန်ကနာနေပိကကမ္မစေတနာနဲ့ပြီးပါတယ်သို့တော့ဒီအချိန်ကြာသားမှာဆိုရင်တော့ပြတ်လို့မရဘူးဒါပေမဲ့လို့တိုင်းပြည်နဲ့သာသမီတွေမှာတော့ဖတ်ပြီးအချိန်ကတော့ထင်ရှားနေတာဘူးမှမမြင်နိုင်ပါဘူးနောက်တစ်ခုလည်းရှိပါသေးတယ်ငငယ်ရဲက သင်ထားတဲ့အတတ်ပညာတွေပြီးတဲ့အထိပေါ်ဒီပေါ်ရတဲ့အထိအစီအစဉ်နဲ့ပြန်ပြီးတော့ပြောပြသားမှာဆိုရင်မပြောတတ်တဲ့အပြင်တချို့ဟာတွေမေ့ကုန်ပြီ။ဒါပေမဲ့လို့ငငယ်ကသင်ကြားထားတဲ့အစီအမီတစ်ဆင့်တရားမိတရားသင်ကြားတဲ့သင်ကြားမှုအချိန်ဟာအထက်ထက်အတန်းလူဆိုအထောက်အကူရှိတယ်ဆိုတာလည်းပဲဒါလည်းပဲလောကမှာသင်ကြားပါတယ်။ဒီနည်းအဖြစ်လည်းပဲအမျှော်မြင်ရှိတဲ့မိဘတွေဟာ မိမိတို့ရဲ့ရင်သွေးသတ္တုနယ်တွေကိုနေစဉ်တည်းကဆေးလေးတွေတူရင်းနဲ့ကျွေးကြတယ်အယူအသားအကျော်ကျမ်းမာကြည့်တတ်တဲ့ဆေးတွေဒီတရားကျွေးကျွေးခြင်းရင်နဲ့ရင်သွေးတော့အကျိုးမပေးသေးဘူးသတ္တုမပြသေးဘူးပေါ့ရေစီကျွေးကြည့်တဲ့အခါမှာဒီဆေးလေးတွေအစိမ်ဟာကြီးတဲ့ဒီပါသွားပြီးတော့ ကျမကြီးသူတို့တိုက်မခံရတဲ့ကလေးတွေနဲ့ရှင်းပြလိုက်လို့ရှိရင်ကျမကြီးသူတို့တိုက်ခံရတဲ့ကလေးတွေရဲ့ကျမမှုဟာကိဋ္တာနာကြီးကွာခြားနေတာသိရတယ်။ပြီးတော့ဆေးဟာလည်းရင်းအကျိုးမပေးသေးဘူးလေဒီတော့ဒီမှာသွားပြီးတော့အကျိုးပေးဖို့လို့ထောက်ပေါ့။ဒီနည်းအားဖြင့်လည်းပဲစစ်တယ်များပြီးပြီးတော့ဆွဲပြီးတော့ရှင်းရှင်းသွားပြီးလို့ကြီးကြီးကြောက်ကြောက်မဟုတ်ခဲနဲ့သူရဲ့အစီအထဲမှာနောက်အပြင်ပေါက်ဖို့ရာ တတ္တိနှစ်ကလေးခံပြီးတော့ခြေချခြေချတော့တယ်ပေါ့ဒီသာသနာစေနာလေးရယ်လည်းကောင်းတာလို့ဆိုတာလို့စေနာလေးရယ်ထဲတော်မှာဖြစ်နေတာပဲဒါမှမဟုတ်ပြီးပြီးကြောက်ကြောက်ဟုတ်ခဲနဲ့တောင်တစ်ချိန်မှာသွားပြီးတော့ကောင်းကျိုးဆိုးကြီးတွေပြေးဖို့ရတတ္တိနှစ်ကလေးကိုမျိုးလေးအဲဒီမျိုးလေးခံပြီးတော့ထုတ်ကြောက်သွားတယ်အဲဒီသဘောမျိုးနဲ့လည်းရှိပါတယ်အဲဒီကုဏတစ်ပင်ဟာသူ့အမျိုးအလိုက်ပဲ ရှင်ခါတဲ့အရှိဆိုလို့ရှိရင်တော့ရှင်ခါတဲ့အချိန်ပဲပေါက်ပါမယ်။ချုံမြင်တဲ့အတိကအရှိဆိုလို့ရှိရင်လည်းပဲအတိချုံပဲပေါက်ပါပဲ။ဒါကတော့သိကြတယ်။ဒါလိုပဲခုခါတဲ့အရာတော်နဲ့ပြီးတဲ့အဲအကုသိုလ်ကချုံမြင်တဲ့အတိနဲ့ပြီးတဲ့ကုသိုလ်ကအဲဒီအကုသိုလ်ကကုသိုလ်ကံတွေကအဆိုးနဲ့အကောင်းတွေကိုအကျိုးတွေရတာဒါဥပါကဝလို့ခေါ်ပါတယ်